အာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ဒဝရလဇန်၄ရက်2022ခုနှစ်ဖေဖော်ဝါရီလ၄ရက်တောက်ကြနေ့၌အွန်လိုင်းမှာဟောကြားအပ်သောအမြဲဒေါသကိုထိ ंछ ုပ်ခြင်းအကြောင်းတရားဒေသနာတော် လူတွေမှာစင်ထာဝရစိတ်ကြည်လင်းနေတာမဟုတ်ဘူးအာယုန်တွေကလည်းအကောင်းနဲ့တွေ့တယ်လို့ဆိုးနဲ့လည်းတွေ့ထာဝရကောင်းနေတာမဟုတ်သည့်အတွက်ကြောင့်စိတ်အခမ်းမသိတဲ့အခါမှာဒေါသဆိုတာထွက်လာတတ်ကြတယ်အဲ့ဒီထွက်လာတဲ့ဒေါသကိုမထိန်ချုပ်နိုင်ဘူးဆိုလို့ရှိရင်အယုတ်ဆိုးအကြီးတန်း မဖြစ်တဲ့နဲ့ဖြစ်သွားနိုင်တယ်ပေါ့လူတွေမှာလောဘဆိုတဲ့တရားရှိသလိုဒေါသဆိုတာလည်းရှိတယ်အကုသိုလ်တရားတွေက ကိုယ်ကိုထင်ကြီးတဲ့မာန သူတစ်ပါးကြီးပွားတာကို မနာလိုတဲ့အိတ်တာကိုယ်သာအခွင့်အရေးရခြင်းနဲ့မစ္စရိယာ ဒီတရားတွေကလူတွေရဲ့ရင်ထဲမှာလွှမ်းမိုးပြီးတော့နေတတ်တယ်ပေါ့အမြဲတမ်းလွှမ်းမိုးနေတာမဟုတ်ပြီမဲ့လို့အကြောင်းတိုက်ဆိုင်လာတဲ့အခါဖြစ်တတ်ကြတယ်ပေါ့လူတိုင်းလူတိုင်းဟာသာဝရပြုံးရှင်နေတာမဟုတ်သလိုလူတိုင်းလူတိုင်းဟာလည်းအမြဲတမ်းစိတ်တူပြီးဒေါသထွက်နေကြတာမဟုတ်ပါဘူးသို့သောဒေါသထွက်เสียအကြောင်းရှိလို့ဒေါသထွက်လာပြီဆိုရင် ထိန်းချုပ်နိုင်မှုလိုအပ်တယ်ပေါ့လောဘဖြစ်လာလို့ရှင်လည်းထိန်းချုပ်ဖို့လိုအပ်တယ်ဒေါသဖြစ်လာရင်လည်းထိန်းချုပ်ဖို့လိုအပ်တယ်သူတော်ဘာကြီးပွားတာကို မနာလိုတဲ့အိတ်တာစိတ်တွေဖြစ်လာလို့ရှင်လည်းထိန်းချုပ်ဖို့လိုအပ်တယ်ပြီးပြီးကိုယ်ကိုတကူသောကောင်းဆန်တဲ့စိတ်ဓာတ်တွေဝင်လာလို့ရှင်လည်းထိန်းချုပ်ဖို့လိုအပ်တယ်ဘာဖြစ်လို့တော့ဆိုတော့ ရှင်ထဲမှာလောဘဖြစ်လာလို့ရှင်နေသူ့ရဲ့အသိဉာဏ်ဟာအပြော့သွားပြီးတော့မလုံတဲ့နာတွေမပြောတဲ့နာတွေပြောမလုံတဲ့နာတွေလှုပ်တာဖြစ်တတ်တယ်ရှင်ထဲမှာဒေါသလွှမ်းမိုးလာလို့ရှင်နေစဉ်းစားဉာဏ်ပျောက်ကွယ်သွားပြီးတော့မပြောတဲ့နာတွေပြောမိတယ်မလုံတဲ့နာတွေလှုပ်မိတယ်မမရွေးနေကိုဖြစ်စေတတ်တယ်အဲ့ဒီလောဘဒေါသမောဟဆိုတဲ့ ကိလေသာတရားဆိုးတွေကိုယ့်ရင်ထဲမှာလွှမ်းမိုးမိနေပြီဆိုလို့ရှိရင်အသိဉာဏ်ပြောက်ွယ်သွားပြီမပြောသင့်တဲ့စကားတွေပြောမိတယ်မလုပ်သင့်တဲ့အလုပ်တွေကိုလုပ်မိတယ်အဲ့လိုလုပ်မိသည့်အတွက်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကဓမ္မဆိုးရွားသွားနိုင်တယ်ပေါ့ဒါကြောင့်မို့မကောင်းတဲ့ စိတ်သက်မျိုး ဝင်လာတဲ့အခါမှာထိမ့်ချုပ်ဖို့ကြိုးစားကြရမှာဖြစ်တယ်။လောဘကိုလည်းထိမ့်ချုပ်ရမှာပဲ။ဒေါသကိုလည်းထိမ့်ချုပ်ရမှာပဲ။ပမာဏကိုလည်းထိမ့်ချုပ်ရမှာပဲ။အိတ်သာဆိုတဲ့ jealousy ကိုလည်းထိမ့်ချုပ်ရမှာပဲ။ကိုယ်သာကောင်းစားခြင်းနဲ့မစ္စရိယဆိုတာကိုလည်းထိမ့်ချုပ်ရမှာပဲဖြစ်တယ်။မထိမ့်ချုပ်လို့ရှိရင် အကြီးအကျယ်ပြဿနာဖြစ်ပြီးကိုယ်အတွက်လည်းဆိုးချိုးသူတို့အတွက်လည်းဆိုးချိုးဆိုတာမျိုးဖြစ်ပေါ်လာတတ်တယ်ပေါ့ဒါကြောင့်မို့အမြဲဒေါသကိုထိန်းချုပ်ခြင်းဆိုတာဘယ်ပုံပဲဒီသူတို့ကောင်းတွေဟာထိန်းချုပ်ခဲ့တယ်လေဆိုတာအာရ90ဇတ်တော်တွေထဲမှာစုလဘောဓိစာတကဆိုတဲ့စုလဘောဓိဇတ် စပောင်း958တမဲ443ခုမြောက်ဆုလိုက်ဘောရိဇတ်ဟာအမြဲဒေါသကိုပဲပုံထိန်ချုပ်ရမယ်ဆိုတာလက်တွေ့ကျင့်သုံးလိုက်နာဖို့သင်္ကန်းစာပေးတဲ့ဇာလမဲ့ဖြစ်တယ်သင်္ကန်းစာပေးတာဟာတကယ်ဘဝတစ်ခုမှာကြုံတွေ့လာတဲ့တကယ်ဖြစ်ပျက် ကိုရည်ညွှန်းပြီးတော့သင်္ကန်းစာပေးတယ်လူတိုင်းလူတိုင်းဟာအမျက်ဒေါသကိုမထိန်ချုပ်နိုင်တာမဟုတ်ဘူးထိန်ချုပ်နိုင်တဲ့ပုံကိုယ်တွေရှိတယ်အဲ့ဒီထိန်ချုပ်နိုင်တဲ့သူတော်ကောင်းတွေဟာဘယ်လိုတွေးတောဆင်ခြင် သုံးသပ်ပြီးတော့အမျက်ဒေါသကိုထိန်ချုပ်တယ်လဲဆိုတာကိုမြတ်စွာဘုရားကဟောပြောတာဖြစ်တယ်ဘာကြောင့်ဒီဇလန်းကို ဟောပြောတာတော့ဆိုတော့မြတ်စွာဘုရားစေတော်အကြောင်းမှာနေတဲ့အခါမှာ သာသနာပေါင်းဝင်ရောက်ပြီးတော့ယဟန်ပြုလာတဲ့ယဟန်တော်တစ်ပါးဟာပင်ကိုစရအရာဒေါသအမတန်ကြီးတယ်ထိတ်ကတဲ့ဆိုဒေါသဖြစ်တတ်တယ်ဒါကစရိုက်ဝါဒနာဆိုတာဘဝမှာပါလာတတ်တယ်စိတ်တူတတ်တဲ့လူဟာဘာပြောလိုက်ပြောလိုက်ဒေါသဖြစ်ပေါ်လာတတ်တာပေါ့အဲစိတ်ဆိုးတယ်မျက်ထွက်တယ်ဒေါသဖြစ်တယ်ဆိုတာ နည်းနည်းလေးပြောလိုက်လေမခံချင်စိတ်နဲ့ဒေါသဖြစ်လာတယ်အဲ့ဒါလို့စိတ်တူတာကောင်းသလားဆိုမကောင်းဘူးပေါ့စိတ်တူတာအရာရာမှာစိတ်တူတာကောင်းလားဆိုမကောင်းလူလောကမှာတူနဲ့တူဆက်ဆက်တဲ့အခါမှာအပြောမခံပြီးစိတ်တူနေတဲ့ပုဂ္ဂိုလ်တွေဟာအမြဲတမ်းဟို တကူဒီအထီးကျန်တဲ့သဘောမျိုးကိုရောက်စေတတ်တယ်အဲ့ဒီယဟန်တော်တပါးဟာသင်္ကန်းဝတ်နေလင်ကစားသူကနည်းနည်းလေးမှ အပြောမခံဘူးသူရင်ထဲကဒေါသကိုသိထိမ့်ချုပ်နိုင်စွာမရှိဘူးဘသူကပြောလိုက်ပြောလိုက်သူမကြိုက်တာဆိုရင် ထောင်းငနဲ့ဆိုဒေါသဖြစ်တယ်အဲ့ဒါနဲ့မြတ်စွာဘုရားကအဲ့ဒီယဟန်ကို ခေါ်ပြီးတော့ဆုံးမတယ် ယဟန်ဒေါသဆိုတာထိန်ချုပ်ရမှာဖြစ်တယ်ကောဒေါနာမဝါရိတဘောကိုယ့်ရင်ထဲမှာအပြည့်ဒေါသဖြစ်လာလို့ရှင်တားမြစ်ရမယ်ထိန်ချုပ်ရမထိန်ချုပ်ဘဲနဲ့လွတ်ထားလို့မရဘူးကောင်းတာနဲ့မကောင်းတာနှစ်ခုရှိရထဲမှာမကောင်းတဲ့စိတ်နေသဘောထားတွေရင်ထဲဖြစ်လာလို့ရှင်ထိရမှာပဲအော် လူတွေကကိုယ့်ကိုယ်ထိမ့်မှုမကြိုးစားကြဘူးအများအပြားသူများကိုထိမ့်မှုပဲကြိုးစားကြတယ်လူတယောက်တို့ထိမ့်သိမ်းဆောက်ရှောက်နိုင်တော့လည်းပဲကိုယ့်ရင်ထဲကအကုသိုလ်တရားတွေဖြစ်လာတာကြတော့ထိမ့်သိမ်းနိုင်စွာမရှိကြဘူးမတားမြစ်နိုင်စွာမရှိကြဘူးတားမြစ်ဖို့လည်းမကြိုးစားကြဘူးအများအပြားအဲ့တော့အရေးကြီးတာသူများထိမ့်ချုပ်ဖို့တဲ့ကိုယ့်ကိုယ် ကိုယ့်ရင်ထဲမှာဖြစ်နေတဲ့ဒေါသကိုထိန်းချုပ်နိုင်ရမယ်။အိတ်သားဆိုတဲ့ကျဲလာစီကိုလည်းထိန်းချုပ်ရမယ်။မမနာတွေလည်းထိန်းချုပ်ရမယ်။လောဘလည်းထိန်းချုပ်ရမယ်။မစ္စရိယဆိုတဲ့ကိုကြိုးစားတဲ့စိတ်ကိုလည်းထိန်းချုပ်ရမယ်။အဲ့တော့ဒီယဟန်ဟာသူ့ရဲ့အကျင့်စရိုက်ကထိခနဲ့ရှိ စိတ်တူတတ်တယ်။အများနဲ့နေတဲ့အခါမှာဒီအပြောမခံဘူး အပြောမခံလို့ဒေါသအလျောက်တုံ့ပြန်လာတယ်ဆိုလို့ရှိရင် ပြဿနာတွေကြီးကျယ်ဖြစ်နိုင်တယ်ပေါ့ဒါကြောင့်မို့လူတိုင်းလူတိုင်းဟာဒေါသကိုထိမ့်ချုပ်ပြီးတော့တိကံစိတ်ကိုမွေးမြူချရမှာဖြစ်တယ်ဝိုင်းပြီးတော့မိတ်ဆွေတွေကတိခံမှုတိုက်တွန်းကြတယ်အဲ့တော့တချို့ကလည်းပဲမခံနဲ့ မဟုတ်မခံဆိုတာကိုပဲခုံရှိတယ်လို့ထင်ပြီးတော့မိလောင်ရလေးပင့်ဆိုတာလို့မြောက်ပင့်ပေးတတ်တဲ့ပုဂ္ဂိုလ်မျိုးတွေကလည်းလောကမှာအများကြီးရှိတယ်အဲ့တော့ကိုယ့်ရင်ထဲမှာဖြစ်တဲ့ဒေါသရဲ့အပြစ်ကိုသေးသေးချာချာစိတ်စိတ်စိတ်စိတ်ကြည့်ပြီးရင်တော့ထိန်ချုပ်နိုင်တဲ့စိုင်းတတ်တယ်ရှိတယ်ဘယ်ဟာပဲဖြစ်ဖြစ်ကောင်းခြင်းမကောင်းခြင်းဆိုတာနှစ်ခုရှိတယ်ဒီနေရာမှာဒေါသဆိုတာ လုံးဝစင်စစ်မကောင်းတဲ့အရာသာဖြစ်တယ်။ကောင်းတာဆိုတာကိုကနိုင်ရလို့ကျင့်တတ်တိုင်းကောင်းတယ်လို့လူတွေကထင်ကြတယ်။တကယ်ကတော့ဒေါသဆိုတာမကောင်းတဲ့အရာ။မကောင်းတဲ့အရာကိုကိုယ့်ရဲ့နဲ့မှဖြစ်မခံရဘူး။ထိန်ချုပ်ရမှာဖြစ်တယ်။တားမြစ်ရမှာဖြစ်တယ်။အဲ့တော့အဲ့ဒီယဟန်နဲ့ပတ်သက်ပြီးမြတ်စွာဘုရားကဆုံးမတာငါဖះဟာဒေါသမထွက်အောင် အမြဲတမ်းဟောပြောတဲ့ ဒေါသကိုထိန်းချုပ်ဖို့တိုက်တွန်းတဲ့တရားဓမ္မကိုဟောပြောတာ ဖြစ်တယ်ဒီလိုအဆုံးအမမှာသာသနာ့ဘောင်ဝင်ရောက်ပြီးတော့ယဟန်ပြုတာဖြစ်ပါလေရဲ့တန်းနဲ့ဘာဖြစ်လို့ကိုဒေါသကိုကိုမထိန်းနိုင်ရမှာလဲဘုန်းကြီးဝတ်တယ်ဆိုတာကိုယ့်ရဲ့လောဘဒေါသမောဟကိလေသာတွေကိုထိမ့်သိမ့်မှုဘုံကြီးဝတ်တာပဲဖြစ်တယ်။လောကလူတွေဆိုတော့လေကိုယ့်ရင်ထဲကမကောင်းတဲ့စိတ်တွေကိုထိမ့်ချုပ်နိုင်ရမယ် ထင်းချုပ်နိုင်မှသူတော်ကောင်းဆိုတာဖြစ်တယ်ရှေးတုန်းကပညာရှိတွေဟာသူတို့ရဲ့ဒေါသကိုထိမ့်ချုပ်နိုင်စွာရှိခဲ့ကြတယ်ဆိုတာကိုမြတ်စွာဘုရားကသင်္ကန်းစာပေးတဲ့အနေနဲ့ဒီစုလဘောရိဆတ်ကိုဟောတာဖြစ်တယ်နော်ဘုရားရဲ့ရှေးဘဝအတိတ်ဘဝသာတကဆိုတာသာတံဘူတံ ကာယတိတိသာတကံလို့ဆိုတဲ့အတိုင်းတကယ်ဖြစ်ပျက်ခဲ့တဲ့ရှေးကတကယ်ကြုံခဲ့ရတဲ့အဖြစ်ပျက်တစ်ခုကိုသင်္ကန်းစာပေးတဲ့အနေနဲ့ဟောပြောတဲ့ဒေသနာကိုသာတကဒေသနာလို့ခေါ်တယ်အဲ့ဒါကိုပဲမြန်မာတွေကသာတကကိုကြည့်ပြီးဆက်လို့နာမည်ပေးကြတာအဲ့ဒီစကလုံးကိုပဲပြတ်ဆက်တို့အကဆက်တို့ဆိုတဲ့စကလုံးတွေထွန်းလာကြတယ်ပေါ့နော် အငိမ့်တို့ပြဇတ်တို့ဆိုတဲ့ဇလန်းတို့ဆိုတာတွေကတကယ်တော့ဘုရားဟောတဲ့ဇာတကဆိုတာတကယ်အဖြစ်ပြက်စိတ်ကူးကြံစည်ထားတဲ့အရာမဟုတ်ပဲနဲ့တကယ်အဖြစ်ပြက်ကိုမြတ်စွာဘုရားဟောတာအဲ့တော့တကယ်အဖြစ်ပြက်ဆိုတာလောကကြီးမှာဆန်းကျဲတယ်စိတ်ကူးရင်လှုပ်တဲ့ဟာတွေကလည်းပြားသောအဖြစ်တကယ်အဖြစ်ပြက်ကိုအခြေခံပြီးတော့တွေးတောကြံစည်ပြီးရေးသားကြတာဖြစ်တယ်ပေါ့ဖြစ်ပြက်ဆိုတာရှိခဲ့တယ် ဒါကြောင့်မြတ်စွာဘုရားကဒေါသကိုထိန်းချုပ်ခဲ့တဲ့ရှေ့သူတော်ကောင်းတွေရဲ့စံနမူနာကိုထိုယဟန်သဘောပေါက်လောက်အောင်စိတ်ဝင်စားအောင်ဟောပြောတာဖြစ်တယ်ဘဝတစ်ခုမှာဒီဖះလောင်းကကာတိဒီကုံမှာ ချမ်းသာကြွယ်ဝတဲ့ပြမနာတမျိုးရဲ့ဒါပြမနာတဦးရဲ့တာလဖြစ်တယ်နော်သူဟာပြမနာတတမျိုးတဦးရဲ့တာလဖြစ်တဲ့အခါမှာသူ့ဘယ်ဘဝကလာတာတော့ဆိုအဲ့ဒီဘဝမရောက်ခင်ကသူကပြမဖြစ်ခဲ့တာ သူတော်ကောင်းတရားကျင့်ကြံကြုတ်ကိုအထုတ်လို့စံပင်ညင်တွေရပြီပြမပြေမပြမဖြစ်တယ်ပြမဆိုတာကဒေါသအမတန်နဲတဲ့ပုဂ္ဂိုလ်မျိုးတွေပေါ့ပြမဝိရဆိုရဲမေတ္တာကရုဏာမုရိဒာဥပ္ပခာနဲ့နေတဲ့ပုဂ္ဂိုလ်တွေအမတန်မှအေးချမ်းတဲ့ဘဝစိတ်တူတယ်ဆိုတာသူတို့မှမရှိဘူးနော်ဒေါသထွက်တယ်ဆိုတာမရှိဘူးအမြဲတမ်း မေတ္တာစိတ်ကရုဏာစိတ်ပုရိတဥပိ္ပခာဆိုရက်ပြမစိုးတရားတွေနဲ့နေကြလို့ဘဝမှာအလွန်ငြိမ်းချမ်းတဲ့ဘဝကနေပြီးတော့လူဘဝရောက်လာတာအဲ့တော့လူဘဝရောက်လာတော့နာမည်ပေးတဲ့အခါမှာဘောဓိကုမာရဆိုတဲ့နာမည်ကိုပေးတယ်သူတို့မျိုးရိုးကနေပေးတဲ့နာမည်လည်းဖြစ်နိုင်တယ်ပေါ့ဖះလောင်းက အဲ့ဒီဘဝမှာဗောဓိကုမာရဆိုတဲ့နာမည်နဲ့ပုံနာမျိုးတွေထဲမှာ လူလာဖြစ်တယ်လူဘဝရောက်တဲ့ဆိုတာထုံးစံတိုင်းပဲဒီကနေ့ခေတ်လူဘဝရောက်လာတဲ့ပုဂ္ဂိုလ်လဲဘာလို့တော့အရွယ်ရောက်ရင်ကြောင်းနေရတယ်ပညာသင်ကြရတယ်ဒါဖြေတော့ကလည်းဒီတိုင်းပဲเนาะသူလည်းပဲအရွယ်ရောက်တဲ့အခါမှာတက္ကသိုလ်ပြည်သွားပြီးတော့တတ်ပညာတွေသင်တယ် ပညာတတ်လာပြီဆိုတဲ့အခါမှာလူလောကရဲ့ထုံတဆင်လာရပဲသူဆန္ဒကိုသူဆန္ဒမပါပြီမဲ့လို့မိဘတွေကအိုးခုံတရေချင်းတူတယ်အမျိုးဆက်ချင်းတူတယ်အီချင်းချင်းတူတယ်ဆိုတော့အမျိုးနွယ်ကသူတို့သမီးနဲ့လက်ထပ်ပေးစားဖို့ရစီမံလာကြတယ် ဒါကတော့လူ့ဘဝရောက်လာရင်ဘယ်သူပဲဖြစ်ဖြစ်ဒီလုပ်ငန်းတွေကခဏခေတ်လေဒီတိုင်းပဲလုပ်တာနော်မိဘတွေကအိမ်တော်ရဲ့သားချဖို့ကြိုးစားလာတယ်အဲ့ဒီသူသူ့အတွက်ရွေးချယ်လိုက်တဲ့သူတို့သမီးလောင်းကလည်းပဲရုပ်ဆင်းအမတန်မှလှပတယ်သို့တော့သူကလည်းပဲပြမပြေကနေဆုတည်လာတဲ့အမျိုးသမီးပဲဖြစ်တယ် အဲ့ဒါတခုတော့သွားတူတယ်နှစ်ဦးလုံးဟာမြမပြေကမြမပြေဆိုတာအိမ်အောင်ဖက်တဲ့ဒေသဘုံမဟုတ်ဘူးကိုယ့်ကိုလွတ်လွတ်လပ်လပ်နဲ့မျိုးသားမျိုးသမီးခွဲခြားမှု မရှိတဲ့ဘဝမျိုးပဲသူကအဲ့တော့စိတ်ဝင်စားဘူးကာမဂုဏ်အာယုန်ဤမျိုးသားမျိုးသမီးစိတ်ဝင်စားတဲ့နေရမဟုတ်ဘူး သို့တော့လူလောကရောက်လာတဲ့အခါကျတော့သူတို့ရဲ့ဆန္ဒမပါပဲမိဘဆိုတာအတင်းစီမံတတ်ကြတယ်ပေါ့ခဏခဏလဲဒါမျိုးတွေရှိတာပဲသူတို့ဆန္ဒမရှိမရှိလင်ကသာမိဘတွေကအတင်းစီမံကြတယ်အတင်းစီမံလို့ပြဿနာဖြစ်သွားတာလည်းရှိတယ်သို့တော့သူတို့နှစ်ဦးကတော့အစရေကစိတ်ဓာတ်အေးချမ်းကြတဲ့ပုဂ္ဂိုလ်တွေဆိုမိဘတွေက အတင်းစီမံပြီးတော့အာဝါဟဝိဝါဟဆိုတဲ့မင်္ဂလာပွဲကိုကျင့်ပါလိုက်ကြတယ်။နှစ်ယောက်စလုံးမှာကိလေသာစိတ်ဆိုတာမရှိကြဘူး။ကာမဂုဏ်အာယုန်ခံစားလို့တဲ့စိတ်မရှိဘူး။ဘာဖြစ်လို့လဲဆိုတော့ပြမပြေကလာတဲ့ပုံကိုယ်တွေဟာပြမပြေမှာနေတယ်လို့ပဲလူဘဝမှာလည်းစိတ်ဝင်စားဘူးပဲ။ဟိုတုန်းကအနေကြာလာတဲ့အခါအဲ့တိုင်းပဲနေတယ်။ ပြမတွေနေတဲ့အနေထားမျိုးနေကြတာဖြစ်တယ်ပေါ့ဒါကြောင့်မို့လို့သူတို့ဟာဒီဘဝမှာတဦးနဲ့တဦးဟိုတန်ရစဉ်ဖြစ်မှုဆိုတာလုံးဝမရှိဘူးမိတ်ဆွေသဘောလောက်ပဲစိတ်ကထားကြတယ်တဏှာရာကနဲ့ကြည့်တဲ့စိတ်သူတို့မှမရှိဘူးမျက်စိ အကြည့်ကစပြီးတော့စင်ကြယ်တဲ့တန်ရှင်းတဲ့ အဲ့ဒါလို့နဲ့ပြမနာနဲ့ပြမနာမိသားစုအတိုင်းဝိုင်းထဲမှာသူတို့သားသမီးနှစ်ဦးကိုထိမြက်လက်ထပ်ပေးတော့မိဘတွေရဲ့ဆန္ဒကို မတွန်းလှန်ခြင်းတော့သူတို့ဟာမောင်နှမလို့ဆက်ဆံရေးနဲ့နေထိုင်ကြတယ်မောင်နှမဆက်ဆံရေးနဲ့ပဲနေထိုင်ကြတယ်မိဘတွေ အသက်ရွယ်ရလာတဲ့အခါကွယ်လွန်အိဋ္ဆာရောက်သွားတော့အလုံးစီးပွားတွေသူတို့လက်ထက်ရောက်လာအဲ့တော့ပစ္စည်းဥစ္စာလည်းကြွယ်ဝချမ်းသာကြတာဖြစ်တော့သူတို့ရဲ့ပိုင်ဆိုင်မှုငွေကြေးတနာတွေဟာကရီ80ရှိတယ်။ကရီ80တော့ဥစ္စာတွေမိဘတွေကရှားဝေးထားလို့ပိုင်ဆိုင်ကြတယ်။အဲ့ဒီမိဘတွေရဲ့ ကွယ်လွန်နေဆာရောက်သွားလို့တင်းညွတ်ရင်ကိစ္စလှုပ်ပြီးတဲ့အခါမှာဘောဓိကုမာရကသူနဲ့ထိမ်းမြန်းလက်ထပ်ထားတဲ့ဖြစ်မဏိမြို့သမီးကိုပြောဆိုတယ်ဒီနေ့ကစပြီးတော့ ဟောဒီကရေ80သောဥစ္စာကိုမင်းကိုငါလွှဲမယ်အကုန်လုံးနော်အဲ့ဒီကရေ80သောပစ္စည်းဥစ္စာတွေကိုမင်းအပိုင်ဖြစ်လွှဲပေးမယ်မင်းချမ်းချမ်းသာသာနေပြီတော့လို့ပစ္စည်းဥစ္စာလွှဲဖို့တိုင်ပင်တဲ့အခါမှာသူနဲ့လက်ထပ်ထားတဲ့ပုံနေမှမြို့သမီးက ရှင်ကဘာလို့မလို့လဲလို့ဆိုတော့ငါကဒီပစ္စည်းတွေငါမလို့ခြင်းဘူးငါအတွက်လည်းမလို့အပ်တော့ငါကဟိမန္တတောင်ဘက်ကိုတွတ်ထွက်ပြီးတော့ရသေးဝုတ်ပြီးကိုယ့်ရဲ့ဘဝကိုကိုယ့်ကိုယ်ပဲထိန်းချောင်းတော့မယ်လို့ဆိုတော့အဲ့ဒီ သူ့ရဲ့ဇနီးကပြန်မေးတယ်ရဟန်းဝတ်တယ်ယသိဝတ်တယ်ဆိုတာယောက်ျားတွေသာဝတ်လို့ရတာလားမျိုးသမီးတွေရောဝတ်လို့မရဘူးလားဆိုအမျိုးသမီးတွေဝတ်လို့ရပါတယ်ဆိုရင်ဒါဆိုလို့ရှိရင်သင်တို့စွန့်ပစ်တဲ့တတွေးကိုငါမခံယူနိုင်ပါဘူးဒီပစ္စည်းဥစ္စာတွေသူ့လည်းမလိုချင်ပါဘူးသူ့လည်းရသေးဝတ်ပါမယ်လို့ အဲ့ဒီလိုနှစ်ဦးနဲ့တဦးနဲ့တူပစ္စည်းပြောဆိုရင်ကနေပြီးတော့နှစ်ဦးလုံးကစိတ်ဝင်စားဘူးမိဘတွေလက်ထက်တုန်းကလည်းသူတို့လုံမလုံရဘူးမိဘတွေကြွေးထားတာပဲစားဒီပစ္စည်းတွေသူတို့စီမံရမယ်ဆိုတော့တယောက်ကမှမလုံချင်ကြမလုံချင်တော့အဲ့ဒါဆိုလဲတိုးနှစ်ယောက် ကောင်းပြီဒီပစ္စည်းတွေကို အကုန်လုံးလှူဒန်းပေးကန်လိုက်တယ်အလှကြီးပေးလိုက်တယ်အလှကြီးပေးပြီးတော့တောထွက်သွားကြတယ်နှစ်ယောက်စလုံးဒါရှေးကချမ်းသာတဲ့ပုဂ္ဂိုလ်တွေကဒီလိုလှုပ်လိလှုပ်ထားရှိကြတာပေါ့နော်တောထွက်သွားတယ်တောထွက်သွားပြီးတော့တောတဲ့တနေရာ သာသာရရှိတဲ့နေရာမှာသင်္ကန်းကျောင်းဆိုရရသေးကျောင်းလေးတွေဆောက်ပြီးတော့တောထဲမှာတီးတဲ့တစ်သီးဝလံနေဒါတွေကိုရှာကြံပြီးတော့တစ်သီးစားတဲ့တစ်သီးစားပြီးဘဝကိုယက်တည်ကြတယ်လို့သူတို့ဆိုလို့နော်တောထဲမှာတစ်သီးစားပြီးတော့နေကြတာအဲ့လိုနဲ့တောထဲမှာကရှိတဲ့တစ်သီးဝလံနေစားပြီးတော့ဆယ်နှစ်ကြာအောင် သူတို့နှစ်ယောက်ဟာကိုเจ้าလေးနဲ့ကို တူနဲ့တူ ဖော်ပြုပြီးတော့ဆယ်နှစ်ကြာနေကြတယ်သို့တော့တူပေါ်တူတဏှာရာကတန်ရောစဉ်မရှိတော့လည်းပဲတူနဲ့တူကျင်နာမှုကတော့ရှိကြတာပေါ့မေတ္တာရှိတယ်ကရုဏာရှိတယ်မုရိတာရှိတယ်ပြပစိုးတရားနဲ့မိတ်ဆွေသဘောသူတို့ဟာအတူတကွတော်ထဲမှာနေကြပြီ တုံနဲ့တူကူညီမှုတော့ပြုကြတယ်သို့တော့ကိုယ်သင်္ကန်းကြောင်းနဲ့ကိုနေကြတယ်အဲ့လိုနှုတ်နေတဲ့အခါမှာတပထကျင့်စဉ်ကိုကျင့်ပေမဲ့လို့သူတို့ဆံရတဲ့ပုဂ္ဂိုလ်ဖြစ်မရောက်ဘူးသို့တော့ယဟန်ဘုရားလွတ်လွတ်လပ်လပ်နဲ့နေရတဲ့ရသေယဟန်ဘုရားမှာ စနစ်ကြနေထိုင်တော့တိုးထဲမှာ တစ်သီးဝလံမြည်ွယ်စားပြီးတော့နေတဲ့အခါယောဂတစ်မျိုးဖြစ်တတ်စားတတ်မရတဲ့အခါမှာသူတွေယောဂဖြစ်တတ်တယ်လို့ပြောတယ်အဲ့ဒီတော့ကတော့ဟိမွန်ဒါမှာစားရှိသလားမရှိဘူးလားတော့မသိဘူးကနေ့ခေတ်တော့ဟိမွန်ဒါစားဆိုပြီးတော့ရောင်းတာတွေရှိတယ်ရှိကောင်းတော့ရှိနိုင်တာပေါ့နော်သို့တော့တော့ရသေးတွေဟာ တတိတည့်ရစားပြီးတော့တချို့တည့်ရတွေကြတော့ပြုတ် စားမှာပေါ့လေအဲ့လိုနဲ့အသက်ရှင်နေတဲ့အခါစားမပါတဲ့အစားအစာတွေစားရပါများတဲ့အခါမှာယောဂတစ်မျိုးဖြစ်တတ်တယ်တဲ့ကျုံလှီဖြော့တော့တဲ့ယောဂမျိုးတွေအဲ့ဒီယောဂမျိုးတွေဖြစ်လာတဲ့အခါမှာသူတို့ဟာလူတွေနေတဲ့မြို့တွေရွာတွေဘက်ကိုလာပြီးတော့ စားနဲ့ချက်တဲ့စားပါတဲ့ဟင်းတွေကိုစားပြီးတော့ကိုယ်ကျမ်းမာရေးကိုပြန်ပြီးတော့တိဆောက်ကြရတယ်လို့ဆိုတယ်။ဗမာပြည်မှာလည်းသစ်သီးစားကျင့်တဲ့ပုဂ္ဂိုလ်တွေကြားဘူးတယ်။ဘလောက်ထိအောင်သစ်သီးစားပြီးတော့နေနိုင်တယ်လဲဆိုတာတော့မသိဘူး။လုံးဝစားမစားပဲနဲ့သစ်သီးကိုသာစားပြီးနေလို့ရှိရင်ဘာဖြစ်လာမလဲဆိုတာဒီ အာဟာရဓာတ်နဲ့ပတ်သက်တဲ့ဆရာဝန်တွေတော့သိကောင်းသိလိမ့်မယ်စာထဲမှာတော့လောနံဘိလသေဝနထာယဆိုတာချင်းစာမိဝဲခြင်းကြုံအချင်းတို့စားတို့ဆိုတာလိုအပ်တယ်လို့ဆိုတယ်ခန္ဓာကိုယ်ရဲ့လိုအပ်ချက်တွေအဲ့ဒီလိုအပ်ချက်တွေကြောင့်ဟိမွန်တာကနေပြီးတော့ထွက်လာတယ်ဒါကအကြောင်းတစ်ခုတော့ဖြစ်လိမ့်မယ် ဟိမန္တာဒေတာဆိုတာနောက်အကြောင်းတစ်ခုကဟိမန္တာဒေတာဆိုတာဆောင်းရသည်မှာလည်းလွန်အေးတယ်ဆောင်းရသည်မှာလွန်အေးသည့်အတွက်ကြောင့်ဆောင်းရသည်မှာဆောင်းခိုဖို့အတွက်လူတွေနေတဲ့မြို့တွေရွာတွေဘက်ကိုဆင်းလာတာလည်းဖြစ်နိုင်တယ်။ဘာဖြစ်လို့လဲဆိုကနေ့ခေတ်မှာဆိုလို့ရှိရင် တိဘက်ဒေသမှာနေကြတဲ့တိဘက်လူမျိုးတွေအခုအိန္ဒိယမြောက်ပိုင်းမှာလဒတ်ဆိုတဲ့ပြည်နယ်မှာနေကြတဲ့တိဘက်တွေဟာဆောင်းရသည်ဆိုလို့ရှိရင်ဗာရဏသီမြို့ဘက်ကိုဆင်းလာကြတယ်။ဆောင်းရသည်ဆိုရင်ဗုဒ္ဓဂယာတို့ဗာရဏသီတို့လာပြီးတော့တိဘက်တွေဟာအဲ့ဒီမှာလာနေကြတယ်။ဆောင်းကျွတ်တော့တစ်ခါပြန်တက်သွားကြတယ်သူတို့ ဟိမတာမှာဆောင်းရသည်ကအလွန်အေးတာအလွန်အေးတော့ဆောင်းခိုဖို့အတွက်လာတာလည်းဖြစ်နိုင်တယ်ပေါ့နော်ဒါမို့ယသိတွေဟာဆောင်းရသည် ရောက်လို့ရှိရင်အောက်အနှိမ့်ဘက်ကိုဆင်းလာကြပြီးတော့မြို့တွေရွာတွေမှာလှည့်လည်ပြီးတော့နေထိုင်ကြတယ်အဲ့လိုနေရင်ကဒီယသိနှစ်ဦးဟာလည်းပဲ ခရီးစဉ်အတိုင်းနောက်ဆုံးပဲထိရောက်လာတော့ဆိုပါရဏသီထိအောင်ရောက်လာကြတယ်ပါရဏသီမျိုးကလူသူတိတ်ဆိတ်ပြီးတော့အဆောင်အကျရှိတဲ့အေးချမ်းချမ်းနေလို့ရတဲ့ဘရင်ပိုင်နဲ့ဥယျာဉ်ထဲမှာသွားရောက်နေတယ်အဲ့တော့ဥယျာဉ်ဆိုတာတော့ခဏခေတ်ပြောမယ်ဆိုလို့ရှိရင်တော့ဘရင်နေစိုက်ပျိုးထားတဲ့ သီးနှံတွေစိုက်ပျိုးထားတဲ့သစ်ပင်တွေစိုက်ပျိုးထားတဲ့ခြံကြီးတွေဖြစ်လိုက်တောတွေစိုက်ပျိုးထားတဲ့သဘာဝတောတွေသဘာဝသစ်ပင်တွေပန်းပင်တွေအဲ့လိုဟာတွေစိုက်ပျိုးပြီးတော့အဆောင်ရှောက်နဲ့ထားတဲ့ဥယျာဉ်ခြံကြီးတွေကိုပြောတယ်အဲ့ဒီဘယင်ပိုင်တဲ့ဥယျာဉ်ခြံကြီးတွေဆိုတာဆောင်ရှောက်မှုရှိသည့်အတွက်ကြောင့်နေရထိုင်ရအဆင်ပြေတယ်ပေါ့ အဲဒါကြောင့်မို့မင်းပိုင်တဲ့ဥယျာဉ်တွေကိုရောက်လာပြီးတော့ဆောင်းရသည်မှာ ဆောင်းခိုတဲ့အနေနဲ့အဲ့ဒီမှာနေကြတယ်တဲ့အဲ့တော့ဒီနေ့ကျတော့ဘုရင်ကဘုရင်ရဲ့ဥယျာဉ်မှုလုပ်တဲ့လူကဥယျာဉ်ထဲမှာ ထွက်တဲ့တစ်သီးဝလံပန်းမှန်တွေကို ဘယင်ထံလက်ဆောင်ပေးဖို့ယူသွားရင်ဘယင်စီဘယင်ကြီးစီသွားခါစားတဲ့အခါမှာဥယျင်မှုကိုဘယင်ကပြောလိုက်တယ်ငါတို့ဥယျင်သားကိုဥယျင်ကိုပျော်ပွဲစားထွက်ကြမယ်ဥယနာခိရိတံကိလေသာမဆိုတာနန်းတော်ထဲမှာဒီတိုင်းပဲနေနေရတာလူဆိုတာအစာဦးကြီးထဲမှာအကြာကြီးနေရရင်ညီးဝိတ်လာတယ်ပေါ့ဒါကြောင့်မို့တော်ထဲမှာထွက်မယ် ဥယျာဉ်ဆိုတဲ့တောထဲမှာငှက်တွေရှိတယ်တိရစ္ဆာန်တွေရှိတယ်တဘာဝတောတောင်တွေဖန်တီးထားတာတွေရှိတယ်ဟိုအလှဆင်ထားတဲ့ဥယျာဉ်မဟုတ်ဘူးဒါတည်းဥယျာဉ်ဆိုလို့ရှိရင်တော့ဟိုပြုပြင်ပြီးတော့အလှဆင်ထားတာမဟုတ်ဘဲနဲ့ခြံကြီးတွေလို့ပြောခြင်းပြောလို့ရမှာနော်တောအုပ်ကြီးတွေကိုဘယင်းတွေစောင်းရှောက်ထားတဲ့တောအုပ်ကြီးတွေတဘာဝတောအုပ်ကြီးတွေ အဲ့တော့မှာငှက်တွေလည်းရှိကြတယ်သားသမီးတွေလည်းရှိကြတယ်ရှေးအိုင်တွေလည်းရှိတယ်ပန်းမျိုးစုံတွေလည်းရှိတယ်အဲ့ဒီဥယျာဉ်ဘက်ကိုဘုရင်ကြီးကထွက်လာဥယျာဉ်ပျော်ပဲဆိုတာထက်မယ်လို့သူ့ကိုမှားလိုက်တော့ဥယျာဉ်ဘက်ကိုရောက်လာအဲ့ဒီမှာဘုရင်လာတော့မယ်ဆိုရင် तू ကဥယျာဉ်ထဲမှာတန်ရှင်းလို့ရတယ်လုံုံရေးတွေစီမံရတယ်ဘုရင်သွားမဲ့နေရာတွေအကုန်လုံး ဥယျင်မှုဆိုတာတကယ်ကတော့အဲ့ဒီဥယျင်လုံခြုံရေးဆွမ်းရှောက်ရတဲ့ပုံကိုယ်တွေပေါ့သူကတော့ခေါင်းဆောင်ပေါ့အဲ့ဒီဥယျင်ဥယျင်မှုဆိုတဲ့ပုံကိုယ်ကဖျင်လာလို့ရှင်ဆင်ပြေဖို့အတွက်အလုံးပြင်ဆင်ထားတယ်အနေကင်းမှုအတွက်အလုံးပြင်ဆင်ထားတော့ဘီရင်ကြီးကအဲ့ဒီဥယျင်ကို နောက်လိုက်နောက်ပါအချမ်းရံများစွာနဲ့ဥယျင်ကိုပျော်ဝဲစားထွက်လာတယ်ပေါ့အဲ့ဒီအချိန်မှာခုနကယသိနှစ်ဦးဘောဓိကုမာရယသိနဲ့လူဘွားကဇနီးဖြစ်တဲ့ယသိမတို့ဟာဥယျာဉ်ထဲမှာသူတို့လဲအေးချမ်းချမ်းတဲကြောင်လေးတွေနဲ့ဆောက်လုပ်ပြီးတော့နေထိုင်ကြတယ် အဲ့လိုနေတာကိုဘယင်ကြီးကဥယျာဉ်ထဲမှာသူလှက်ပတ်ကြည်ရင်ကနေပြီးတော့ရသေเจ้าနေဘက်ကိုရောက်သွားတာရသေနှစ်ဦးဟာတဲเจ้าလေးတွေနဲ့တဲเจ้าဆိုတာတော့နေဖြစ်ုံလေးဆောက်ထားတဲ့ဟာတွေဖြစ်ပါလေနော်ကာယံအိန္ဒိယမှာဆိုတော့တဲပုတ်ကလေးတွေနဲ့နေတဲ့လူတွေအများကြီးရှိတယ်သူတို့လည်းနေဖြစ်ုံအမိုးကာလေးနဲ့ဆောက်ထားတာလေးတန်တန်ပြန့်ပြန့်နဲ့ လှဲကျင်းပြီးတော့တစ်ပင်နီးမှာတဲလုံးတဲလေးနှလုံးနဲ့နေထိုင်တဲ့ရသေးတွေဘုရင်ကြီးကဥယျာဉ်နဲ့လှက်ပတ်ရင်ကြည့်တော့အကြည့်တော့ဒီဥယျာဉ်ထဲမှာနေတဲ့ရသေးမလေးကအသက်အရွယ်ကလည်းဒီလောက်အကြီးအရွယ်ရှိသေးတယ်ပေါ့နော်အရွယ်ရှိသေးတယ်ပင်ကိုယ်ကလည်းပဲ ရုပ်ဆင်းကအမတမလှပတယ်သူပြမပြေကလာတာဆိုရုပ်ကလည်းတန့်တယ်လှလည်းလှတယ်ရသေးဝလီနဲ့ဆိုပို့ပြီးတော့ဟိုကြည့်ကောင်းတယ်လို့ပြောရမှာပေါ့နော်အဲ့တော့ဘယင်ကြီးကသူ့လည်းတွေးလိုက်ရောဘယင်ဆိုတဲ့ပုဂ္ဂိုလ်မျိုးတွေကစိတ်ကိုလွတ်ထားတဲ့ပုဂ္ဂိုလ်တွေလေစိတ်ကိုလွတ်ထားတာလိုချင်စရာရှိရင်လည်းလိုချင်တယ်စိတ်ဆိုးစရာရှိရင်လည်းစိတ်ဆိုးတယ် မာမနာတွေကြီးတယ်တော့ဘယင်းဆိုတဲ့ပုဂ္ဂိုလ်ကကိုယ့်ကိုယ်ထိန်းချုပ်မှုမရှိကြဘူးမရှိတော့ तू စိတ်แท้ထင်တာလောက်တဲ့သူတွေပေါ့သူ့ကိုအုပ်ချုပ်မဲ့လူမရှိတော့အဲ့တော့ယသိမလေးကိုမြင်တဲ့အခါမှာယသိမကိုမျက်စိကြတယ်ပေါ့နော်မျက်စိကြတော့သူ့အဖော်ယသိရှိကိုသွားတယ်သွားပြီးတော့ ဒီရသိမှကိုရောနဲ့ဘာတော်လုံးလို့သွားမေးတာကိုရောနဲ့ဘာတော်လုံးဆိုအဲ့တော့ဖះလောင်းရသိကပြောပြတယ်အခုဘာမှ မတော်ပါဘူးတဲ့သူနဲ့ဘာမှမတော်ပါဘူးဒါပေမဲ့သူတို့တူတူရသိဝတ်လာခဲ့ကြတာပါတဲ့တရားကျင့်မော်ကျင့်ပဲပါတဲ့ဒါပေမဲ့လို့တော့လူဘဝတုန်းကတော့သူ့ရဲ့စနီးပါလို့ပြောတယ် အမှန်တိုင်းဖွင့်ပြောတာပေါ့နော်အဲ့လိုပြောတဲ့အခါမှာဘီရင်ကြီးကဘာမှမတော်ဘူးဆိုတာလေးပဲသူကစိတ်ထဲမှာမှတ်ထားတယ်ယသိကလည်းအခုချိန်မှာဘာမှမတော်တာလူဘဝတုန်းကသာမိဘပေးစားထားတဲ့ဇနီးတယ်ဆိုတာကိုပြောတာဘာမှမတော်ဘူးဆိုတော့သူက အဲ့ဒီအသေးမလေးကိုမိဖုရားမြောက်ခြင်းတယ်ပေါ့လေအတင်းမိဖုရားမြောက်ဖို့ကြိုးစားလာဒါလောကကြီးမှာဖြစ်နေဖြစ်တာရှိတဲ့ကိစ္စတွေပါဒါအထူးဆန်းတော့မဟုတ်အဲ့တော့မိဖုရားကို တင်းကျပ်ခေါ်သွားဖို့ဒီမိဖုရားအဖြစ်တင်မြောက်ဖို့ဒီရသေးမလေးကိုအတင်းကျပ်ခေါ်သွားမယ်ဆိုရင်ရသေးရဲ့စိတ်ကိုစမ်းကြည့်တာ ကိုရောနဲ့ဘာမှမတော်ဘူးအခုဘာမှမတော်ဘူးဆိုလို့ရှိရင်သူ့ကိုနန်းတော်ခေါ်သွားမယ်နန်းတော်ခေါ်သွားမယ်ဆိုလို့ရှိရင်ဘာများလှုပ်မလဲစူးစမ်းကြည့်အောင်မယ်ဆိုပြီးတော့ဘုရင်ကြီးကသူ့ကိုပြောတာယောတိဣမံဝိတလက်ခိပိယံတံမိတဘာတိနေ အဲ့တော့ယသိမလေးကအတော်ချောတာချောတော့သူ့ရဲ့မျက်လုံးလေးကလည်းမျက်လုံးမျက်လုံးပြူးပြူးပေါ့ပြူးပြူးဆိုတာမျက်လုံးကျဲတယ်မျက်စိမေးမေးမဟုတ်ဘူးမျက်လုံးကျဲကျဲမျက်လုံးကျဲကျဲနဲ့တောက်ပတော့မျက်လုံးရှိတယ်ပြီးရန်တန်မိတပါတိနေစကားပြောလို့ရှိရင်လည်းချစ်ခင်ပွဲရာတူတူတက်တာ ပြောတတ်တယ်တန်ချိုချိုမြတ်မြတ်နဲ့ပြောတတ်တယ်ပေါ့အဲ့ဒီလိုယသိမရဲ့ပုံမှန်တရံကိုကြည့်ပြီးတော့မျက်လုံးကျဲကျဲတူတူရယ်ပြီးတော့ပြောတတ်တဲ့ဟောဒီယသိမလေးကို အတင်းကျပ်ခေါ်သွားမယ်ဆိုရင် ကိုတော့ဘာလုပ်မလဲအတင်းခေါ်မယ်တဲ့ဘာလုပ်မလဲလို့ဆိုအဲ့ဒီမှာ ဝရိကုမာရယတိကဘာပြန်ပြောတော့ဆိုဥပ္ပစ္စေမေနတ်မုတ်စေရတယ်ငါရင်ထဲမှာတော့ဒေါသတော့ဖြစ်မယ်ဒါပေမဲ့လို့ငါဒေါသကိုထိန်းချုပ်မယ်ဥပ္ပစ္စေမေနတ်မုတ်စေရတယ်ရှင်ထဲကမကျေနပ်တဲ့ဒေါသတော့ဖြစ်မယ်မတရားဘူးမတရားလုပ်တာမကြိုက်လို့မကြိုက်တဲ့ဒေါသတော့ဖြစ်မယ်ဒါပေမဲ့ဖြစ်လာတဲ့ဒေါသကိုထုတ်မပြောဘူး နမေမုံဆေးရဇီဝတော့ငါအသက်ရှင်နေသမျှကာလပတ်လို့ငါဒေါသဖြစ်တာကိုဘယ်တော့မှမသိเสียအောင်ရဇံဝဝိပုလာဝုဋ္ဌိခိပ္ပမေဝနိဝရေတပေါင်းတစ်ခုမှာဖုန်နေရလွင့်တက်ပြီးကောင်းကင်ကြီးတစ်ခုလုံးဟိုခမိုင်းမိုင်းဖြစ်နေတတ်တယ်ပေါ့အညာဒေသမှာဆိုရင်ကြည့်ကြည့်လိုက်မိုးမရောမချင်းတပေါင်းတစ်ခုကဆုံဆိုတဲ့ချိန်လေးမှာ ကောင်းကင်မြာမြူမုံတွေဆိုင်နေတတ်တယ်ပေါ့အဲ့ဒီမှာမိုးကြီးရွာချလိုက်လို့ရှိရင်အဲ့ဒီမြူးတွေကပျောက်သွားတယ်ကောင်းကင်ကြီးကကြည်သွားတယ်အဲ့ဒါလိုပဲတဲ့သူ့ရင်ထဲမှာဖြစ်လာတဲ့ဒေါသကိုသူထိမ့်ချုပ်ပြီးတော့ဖယ်ရှားပြစ်မှာပါလို့ရှင်နေကဒေါသဖြစ်လာမဲ့ဆိုရင်ဘယ်တော့မှအပြင်ကို မထွက်စေရဘူးနော် ငါအသက်ရှင်သမျှကာလပတ်လုံးငါဒေါသအပြင်ကိုမထွက်စေရဘူးရင်ထဲမှာဒေါသမဖြစ်ဘူးလို့တော့မပြောဘူးသူဖြစ်မယ်အေးမိုးကြီးရွာချလိုက်တဲ့အခါမှာလွင့်နေတဲ့မြူမုံတွေပျောက်ကွယ်သွားသလိုပဲငါရင်ထဲမှာဖြစ်လာတဲ့ဒေါသဟာမိုးရွာချလိုက်သလိုပျောက်ကွယ်သွားမှာပဲဖြစ်တယ်လို့ယသိကအဲ့လိုပြောပြီးတော့ သူကရဲရဲဝံ့အဲ့လိုဘယင်ကိုပြန်ပြီးတော့ပြောလိုက်တဲ့အခါမှာဒီလိုယသိကပြောတာကိုဘယင်ကြီးကနားလဲဖို့တော့ကောင်းတယ်ပေါ့သို့တော့နားမလဲဘူးသူ့ရင်ထဲကဒီယသိမအပေါ်မှာဆွဲလန်းနေတဲ့စိတ်ကြောင့်မို့လို့သူ့စိတ်ကို သူမတားမြင်နိုင်တဲ့အခါအမတ်တယောက်ကိုအမိတ်ပေးလိုက်တယ်ဒီယသိမကိုနန်းတော့ခေါ်သွားလိုက်ဆိုပြီးတော့အတင်းဆွဲခေါ်ခိုင်း အဲ့တော့ယသိမလေးအတင်းဆွဲပြီးတော့ခေါ်သွားကြတယ်နန်းတော်ကိုခေါ်သွားတယ်အဲ့တော့ယသိမအတ္တမောလောကေဝတ္တတိအာယုတံသူဘာပြောတော့ဆိုအေးလောကကြီးမှာမတရားမှုတွေတော့ဖြစ်နေပြီမလုံးသင့်တဲ့အလုပ်တွေလုပ်နေကြပြီလို့ဆိုပြီးအော်ဟစ်ငိုကြွေးတယ်သူကနော်ငိုရုံပဲသူငိုနိုင်တယ်ပေါ့မတရားဘူးမတရားဘူးဆိုတာတော့ပဲပြောပြီးတော့ အဲ့ဒါလို့မင်းမှုရန်တွေကနန်းတော်ထီအောင်သူ့ကိုခေါ်သွားကြတယ်ဖះလောင်းကတော့အဲ့ဒီချိန်မှာသူကဘောဒီကုမာရယသိကတော့ခေါ်သွားတဲ့အခါမှာတစ်ချက်ပဲလှမ်းကြည့်လိုက်ပြီး နောက်ထပ်ငုံပြီးတော့သူသူသင်္ကန်းပဲသူချုပ်နေတယ်ယသိဝတ်စုံကိုချုပ်နေတယ် အပ်နဲ့ချုပ်ရတယ်ပေါ့သူတို့နောက်ထပ်မကြည့်တော့သူတို့ခေါ်သွားတာကိုသူကဘာမှဝင်မပြောဘူးဒီတိုင်းပဲနေလိုက်တယ်ဘုရင်ကလည်းပဲအဲ့ဒီနန်းတော်ကိုအတင်းကျပ်ခေါ်ခိုင်းသွားပြီးတော့အခန်းတစ်ခန်းထဲမှာလှောင်ထားလိုက်တယ်လှောင်ထားပြီးတော့အမျိုးမျိုးဖြာယောင်သေးဆောင်တယ်ပေါ့မိဖုရားမြောက်မဲ့အကြောင်းတွေပြောတဲ့အခါမှာရသေးမလုံးဝလက်မခံဘူးလုံးဝလက်မခံဘူးရသေးမရဲ့စိတ် ပြောင်းလဲအောင်သူမတတ်နိုင်မတတ်နိုင်တော့ယသိဒီအခန်းတစ်ခန်းထဲမှာလောင်ပိတ်ထားပြီးတော့ဘုရင်ကြီးကငါဆွဲခေါ်လာတဲ့အခါကိုကြံရစ်တဲ့ယသိကဘယ်လိုနေသလဲဆိုတာကို तू သိကျင်အတင်းချက်ခေါ်လာတော့ဟိုယသိကဘယ်လိုများနေမလဲယသိဆိုတာ သူတို့ခက်ကကြောက်ရတာလည်းရှိတယ်ပေါ့ရသေးတွေကိုပြစ်မှားလို့တိုက်ပြီးပြက်သွားတာတွေရှိတယ်ရသေးတွေရဲ့မန္တန်စွမ်းကိုနဲ့ဒုက္ခရောက်သွားကြတာတွေရှိတယ်သူတို့မှလည်းဇလန်းတွေအများကြီးရှိတယ်ပေါ့အခုလည်းသူရသေးကို တင်းကျပ်ခေါ်သွားတာဖြစ်တော့ဟိုရသေးကများမန္တန်ဆုပ်ပြီးတော့သူ့သေးအောင်များလုံးမလားလို့တန်တရားဖြစ်လာတယ်ဒါကြောင့်မို့ငါသွားကြည့်မယ်ဆိုပြီး အချမ်းရနဲနဲနဲ့ဥယျာဉ်ကိုပြန်သွားတယ်ပြန်သွားတော့ဘောဓိကုမာရမင်းသားယတိကသူ့ဝိုးကိုသူချုပ်ပြီးတော့နေတယ်တယောက်တည်းပဲတိတ်တိတ်ဆိတ်ဆိတ်ချုပ်ပြီးတော့နေတယ်ဘီရင်ကြီးကလည်းအချမ်းရနဲနဲနဲ့လူနဲနဲနဲ့သွားတာသွားပြီးတော့ခြေသံမပေးဘဲနဲ့ခြေသံမကြားအောင် ဖြည်းဖြည်းလေးချင်းကပ်သွားပြီး အဲ့လိုအနိနာရောက်သွားတော့မှပဲဘောဓိကုမာရယသေးကဘုရင်ကြီးကိုလုံးဝမချီဘူးသူသင်္ကန်းမဲ့သူချုပ်နေအနာနာရောက်လာတဲ့ယသေဟိုတဲ့ဘယင်ကို လုံးဝမကြည့်ဘူးမကြည့်တဲ့အခါကျတော့ဘယင်ကငါ့ကိုစိတ်ဆိုးလို့ငါနဲ့စကားမပြောတာဖြစ်လိမ့်မယ်ငါ့ကိုမကြည့်တာဖြစ်လိမ့်မယ်ဆိုပြီးတော့သူပြောတော့ကတော့ ရင်ထဲမှာဒေါသဖြစ်ရင်ဒေါသဖြစ်ခွင့်မပေးဘူးချက်ချင်းရှင်ထဲကနေပြီးတော့ထိချုပ်ပြစ်မယ်လို့ငါ့ကိုသူပြောခဲ့တယ်အဲ့ဒါကြွားပြောတာဖြစ်နိုင်တယ်ပေါ့သူတကယ်ပဲသူ့ဒေါသကိုသူထိချုပ်နိုင်သလားဆိုတာဘုရင်ကြီးကမေးတယ်သူ့ကိုရသေးကိုတိုက်ရိုက်မေးတော့ရှံနုပုပ်ပြီးဝိကတ်ထိတ်တော် ပလံမိဝအပတိတောကိုတော်ကရခင်တော်ကဒေါသကိုလုံးဝထိမ့်ချုပ်ပဲလို့ကိုတော်ပြောခဲ့တယ်တကယ်ကိုအင်အားပေါ်မှာအမိပြုပြီးတော့ကိုတော်ထိမ့်ချုပ်တယ်လို့ပြောတယ်အခုကျတော့ ကိုရောတိတ်တိတ်လေးနေပြီးတော့သင်္ကန်းချုပ်နေတယ်ကိုစိတ်ကိုမထိန်နိုင်လို့ဒီလိုလုံနေတာလားလို့ဘုရင်ကြီးကပြောတဲ့အခါမှာပောဓိကုမာရယတိကထီဘီရင်ကငါ့ကိုဒေါသကြောင့်ဒေါသကြောင့်သူနဲ့စကားမပြောဘူးလို့ထင်နေတယ်ငါအခုသူ့ကိုရှင်းပြမယ်ငါဟာအမျက်ဒေါသရဲ့ အလိုကိုဘယ်တော့မှမလိုက်လျောဘူးဖြစ်ပေါ်လာတဲ့အမြဲဒေါသကိုငါဟာထိန်းချုပ်နိုင်တယ်ဆိုတာကိုငါပွင့်ပွင့်လင်းလင်းသူ့ကိုပြောပြမယ်ဆိုပြီးဥပ္ပစ္စည်းမေနမုတ်စိတ်ထားတယ်ရှင်မင်းကြီးကျွန်ုပ်ရင်ထဲမှာအမြဲဒေါသမဖြစ်တာမဟုတ်ဘူးဖြစ်တယ်ဒါပေမဲ့လို့ကျွန်ုပ်လုံးဝထိန်းချုပ်ထားတယ်နမေမုတ်စိတ်ဓာစီဝတော့အသက်ရှင်ရဲ့ဒီဒေါသအပြင်ထွက်လာမှာမဟုတ်ဘူး ရဇံဝဝိပုလာဟုတ်တိခိဗ္ဗမေဝနိဝရေလွင့်ပြန်နေတဲ့မြူမုံတွေကိုမိုးရွာချလိုက်တဲ့အခါချက်ချင်းကြီးမြူမုံတွေပျောက်ကွယ်သွားသလိုငါရင်ထဲမှာဖြစ်လာတဲ့ဒေါသတွေကိုငါချက်ချင်းကြီးနှိပ်ကွက်ထိန်းချုပ်လိုက်လို့ငါရင်ထဲမှာဒေါသမဖြစ်တော့ဘူးလို့ပြောတဲ့အခါမှာဘုရင်ကြီးကအခုလိုပြောတာဒီပဲနဲ့ သူဟာမန္တန်ရွတ်ပြီးတော့မြငါကိုလှည့်စားမလို့လားလို့စိတ်ထဲကမဟုတ်တာလုပ်တဲ့လူကကြမ်းကြမ်းဖန်ဖန်ကြောက်တာပဲလေဒါကိုကမဟုတ်တာလုပ်တာကိုမဟုတ်တာလုပ်တော့ငါများချိန်ဆဲတာလားနော်သူကရဇံဝဝိပုလဝုဒိခိပမေဝနိဝရေမြုံမုံကြီးကိုမိုးကြီးရွာချလိုက်ပြီးထိန်းချုပ်လိုက်တယ်လို့ငါထိန်းချုပ်လိုက်တယ်လို့ဆိုတာငါများချိန်ဆဲတာလားလို့စိတ်ထဲကအဲ့လိုထင် ထင်တော့ယသိကိုပွင့်ပွင့်လင်းလင်းမေးတယ်ဂိမ့်တိဥပ္ပစီနောမုတ်စီတယ်ကိုရောရင်ထဲမှာဘာဖြစ်ပြီးတော့ဘာကိုမမဖွင့်မဖွင့်ပြတာလဲမထုတ်လွှင့်တာလဲဂိမ့်တိနာမုတ်စီဇီဝတော့အသက်ရှင်နေရဲ့အပြင်ကိုမလွတ်ဘူးဆိုတာဘာကိုပြောတာလဲရဇံဝဝိပုလဝုဋ္ဌိကတ္တမန္တနိဝရယေမိုးကြီးရွာချပြီးတော့ မြူမုံတွေကိုထိန်းချုပ်တယ်မိုးကြီးနဲ့ထိန်းချုပ်တယ်ဆိုတာကိုရောဘာကိုထိန်းချုပ်တာတုံးလို့ကိုရောဘာဖြစ်ပြီးတော့အပြင်ကိုမထွက်အောင် လုပ်တာလဲအသက်ရှင်သည်မမလွတ်ဘူးဆိုတာဘာလဲမိုးရွာချလို့ပျောက်ကွယ်သွားအောင်ဖယ်ရှားလိုက်တယ်ဆိုတာဘာကို ပြောတာလဲလို့ဒီမေးခွန်းကိုဘုရင်ကနေမေးတော့မေးတော့ ဒီရင်ထဲကရင်ထဲမှာ ဖြစ်ပေါ်လာတဲ့အမြင့်ဒေါသရဲ့အပြစ်တွေရင်ထဲမှာကိုယ်ရင်ထဲမှာဖြစ်လာပြီဆိုရင်ဘလို့အပြစ်တွေရှိတယ်အဲ့ဒီရင်ထဲကဒေါသတွေကိုဘလို့တားဆီးတယ်ဆိုတာကို အမြင့်ဒေါသကို ထိန်းချုပ်တဲ့ဤစနစ်ကို သူ့ရင်ထဲမှာဖြစ်နေတဲ့ဒေါသဘလို့ထိန်းချုပ်တယ်ဆိုတာကိုဘီရင်ကြီးနားလဲအောင်အဲ့ဒီ ဘောဓိကုမာရယတိကတရားဟောတယ်အဲ့ကြတော့ရှင်းပြတယ်ပေါ့ယမိစာတေနပတတိရှင်ထဲမှာဒေါသဖြစ်လာပြီဆိုရင်အကောင်းဆိုးအကြောင်းကျိုးလုံးဝမမြင်တော့ဘူးလူတယောက်ဒေါသဖြစ်လာလို့ရှိရင်အကျိုးအကြောင်းလုံးဝမသိတော့တာအကောင်းဆိုးလုံးဝမသိတော့ဘူးဒေါသဖြစ်လာလို့ရှိရင်အမေလည်းပြန်ပြောခြင်းပြောမယ်အဖေလည်းပြန်ပြောခြင်းပြောမယ်နော် ရှင်တွေကဒေါသဖြစ်လာလို့မထိန်ချုပ်နိုင်ဘူးဆိုလို့ရှိရင်အကောင်းဆိုးလဲမသိတော့မမြင်တော့အသိပညာပျောက်ကွယ်သွားတယ်အဲ့ချိန်အဇတိတာထုပတ္တိဒေါသမဖြစ်ဘူးဆိုရင်မြင်နိုင်တဲ့အရာတွေကိုဒေါသဖြစ်လာပြီဆိုရင်လုံးဝမမြင်တော့ဘူးတဲ့သောမေဥပ္ပစီနောမုတ်စီတဲ့သူကလျှို့ဝှက်တဲ့စကားမျိုးနဲ့ပြောလိုက်တာပေါ့လေ ဒါမျိုးရင်ထဲမှာဖြစ်လာလို့ရှိရင်အကောင်အကျိုးဆောအကျိုးအကြောင်းဆိုးကောင်းကို မတွေ့ဘူးတဲ့မမြင်မှသာမဖြစ်မှသာ တွေ့တယ်အဲ့ဒီလိုရင်ထဲမှာအကြောင်းအကျိုးကောင်းဆိုးမသိနိုင်တဲ့ရှင်ထဲကအမျက်ဒေါသမျိုးဖြစ်လာတာကိုအာဟာဘယ်တော့မှအပြင်ကိုလူသိအောင် ကိုဒေါသကိုထုတ်မှာမဟုတ်ဘူးတဲ့ကောတော်ဒုံမေဒခောစရောအမြဲဒေါသဆိုတာအသိပညာနှဲပါတဲ့ပုဂ္ဂိုလ်တွေရဲ့အလေးအထတစ်ခုသာဖြစ်တယ်ဒါမှတ်သားစရာပေါ့နော်အဲသူဖြစ်လာလို့ရှိရင်ကောင်းတဲ့အကောင်းဆုံးမမြင်တော့ဘူးအဲ့ဒီအကောင်းဆုံးကိုမမြင်နိုင်တဲ့အမြဲဒေါသမျိုးကိုသူ့ရင်ထဲကဖြစ်လာအောင်တော့ထိန်းချုပ်မယ် အဲ့ဒီကောရဆိုတဲ့အမျက်ဒေါသဟာအသိပညာကင်းမဲ့တဲ့ပုဂ္ဂိုလ်ရဲ့လှုပ်လိလှုပ်ထားရှိတဲ့အသိပညာကင်းမဲ့တဲ့ပုဂ္ဂိုလ်ကသာမထိန်ချုပ်ပဲနဲ့ထားလိထားတဲ့အရာမျိုးသာဖြစ်တယ်လို့သူထိန်ချုပ်တာတခြားမှမဟုတ်ဘူးသူရင်ထဲကဒေါသကိုထိန်ချုပ်တာလို့သူပြောတာရှေနသတေနနန္ဒတိအမိတ် တာဒုက္ခမေတိနောအဲ့ဒီအမြတ်ဒေါသဆိုတဲ့တဘာဝတရားဟာတဲ့ကိုယ့်ရဲ့ဒုက္ခရောက်မှုကိုလိုချင်နေကြတဲ့ရန်သူတွေကတော့ဒီလူတွေဒီအမြတ်ဒေါသကြောင့်လူတွေကဒုက္ခရောက်ကြတာ哦အဲ့ဒီလိုဒုက္ခရောက်ကြောင်းဖြစ်တဲ့ဒေါသမျိုး ဖြစ်ပေါ်လာပြီဆိုလို့ရှိရင်ရန်သူတွေကသဘောကျတယ်တဲ့ရန်သူရဲ့အကြိုက်ဖြစ်တယ်လို့ပြောတာလူတယောက်ဒေါသဖြစ်ပြီးမရှူနိုင်မကယ်နိုင်ဖြစ်နေရန်သူကကြိုက်တယ်သူစိတ်ဆိုးပြီးတော့ပျက်စီးသွားတာဟောရန်သူကကြိုက်တယ်အဲ့လိုဆိုလိုတာအဲ့တော့ရန်သူရဲ့အကြိုက်ဒေါသဖြစ်တဲ့ပုဂ္ဂိုလ်တယောက်ဟာ ရုပ်ပျက်ဆင်းမြက်ဖြစ်တယ်ဒေါသဖြစ်ပြီးဆိုရုပ်ပျက်ဆင်းမြက်ဆိုတာ ဘာပြောတာတုံးဆိုကိုယ်ရင်ထဲကဒေါသကိုမထိန်နိုင်လို့ရှင်လူတယောက်ဟာမျက်နှာကြီးနီးရဲမျက်ထောက်ကြီးနီးရဲပြီးတော့သူများကိုဆဲဖို့ဆိုဖို့ခုံမှုပေါက်ဖို့တွေဖြစ်လာနောက်ဆုံးကျအတန်တော်မထွက်နိုင်အောင်ဖြစ်လာဒေါသကြီးလာပြီဆိုရင်အတန်တော်မထွက်နိုင်ရုပ်ပြဆင်းရဲတွေအကုန်ဖြစ်လာတယ်အဲ့ဒီလိုသူ့ ရုပ်ပြဆင်းပြဖြစ်နေတာကိုကိုယ့်ရဲ့ဒုက္ခကိုမြင်ကျင်တဲ့မိတ်ရန်သူတွေကတော့သဘောကျတယ်သဘောကျတယ်ရုပ်ပြဆင်းပြဖြစ်သွားတာကိုသဘောကျတယ်သောမေဥပ္ပစီနောမုတ်စီကောရောတုံမေရခောစရောအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေဒါဖြစ်လေဖြစ်တာရှိတဲ့ဒီဒေါသသူ့ရဲ့နေမှာဖြစ်လာရင် तू ကထိမ့်ချုပ်မယ် လုံးဝထိန်ချုပ်စရာလုံးဝတားမြစ်မယ်ပေါ့ဒီဟာတွေနဲ့ဆိုလိုတဲ့သူဆိုလိုတာကဘာကိုပြောလိုတာတော့ဆိုရင်ယံသူအကြိုက်ဒုက္ခရောက်စေတဲ့ဒေါသမျိုးငါလည်းမခံငါရဲ့နေမှာဖြစ်เสียအောင်ငါထိန်ချုပ်မယ်ဟောဒီလိုပြောချင်တာပေါ့နော်ယံသူအကြိုက်ဒုက္ခရောက်စေနိုင်တဲ့ဒေါသငါရဲ့နေမှာဖြစ်မခံဘူးတဲ့ယတပိစ စာယမဏံပိတတထနာဝဘုစတိလောကမှာဒေါသဆိုတဲ့တရားဖြစ်လာလို့ရှင် ကိုကျိုးစီးပွားကိုလည်းနားမလဲတော့အဲ့ဒါလို့ကိုကျိုးစီးပွားတောင်မှ မသိနိုင်အောင်လွှမ်းမိုးကြီးဆွပြီးတော့ကိုယ်ဒုက္ခပေးရတဲ့ဒေါသမျိုး ကိုယ့်ရဲ့နဲ့မှဖြစ်လာလို့ရှိရင်လုံးဝတက်ခံပြီးတော့ထားမှာမဟုတ်ဘူးတဲ့ချက်ချင်းနှိပ်ကွက်ပြီးတော့တားဆီးပြမှာဖြစ်တယ် ဒါဒေါသရဲ့အပြစ်တွေကိုပြောနေတာသူရှင်တွေကအမြတ်ဒေါသတွေဟာကိုယ်ပြန်ပြီးတော့ဒုက္ခပေးမှဖြစ်တယ်ရှင်နာဘိဘူတော်ကုသလံသာတိတဲ့ဒေါသလွန်မှုခံရလို့ရှင် စိတ်ကောင်းနှလုံးကောင်းတွေကပျောက်သွားတယ်ဘယ်သူပဲဖြစ်ဖြစ်ဒေါသလွန်မှုခံတဲ့စိတ်မှာကုသိုလ်ဆိုတာမဖြစ်တော့ဒေါသဖြစ်နေရင်ကုသိုလ်ဆိုတာမဖြစ်တော့အကုသိုလ်စိတ်တွေပဲဖြစ်လာတယ် ပရကမေဝိပုလန်စာပိအတ္တဘလောက်ကြီးမားတဲ့အကျိုးစီးပွားပဲဖြစ်စေဒေါသဖြစ်လာလို့ရှိရင်ဆုံးရှုံးသွားတယ်။အကောင်းပြောလို့လည်းမရ။အဲ့ဒီချိန်ကျတော့လာမပြောနဲ့။ဘယ်သူပြောရမှလည်းမခံဒေါသကြီးနေလို့ရှိရင်အကျိုးစီးပွားတွေအကုန်လုံးဆွဲယူသွားနိုင်တယ်တဲ့။သဘီမတေနောဘလဝပမတ္တိ။ကြောက်เสียကောင်းလောက်အောင် ဒီဒေါသတစ်ခုဖြစ်လာလို့ရှိရင်ဖြစ်ပေါ်လာတဲ့အဆွဲပွားတွေကကြောက်စရာကောင်းလောက်တဲ့အနေအထားစိတ်တည်ပေါ်ပွားတွေလို့ဖြစ်လာတယ်။ဘာတွေတုံးဆိုရင်ဒေါသဖြစ်လာလို့ရှိရင်မပြောသေးတဲ့စကားတွေလည်းပြောမယ်။မပြောရဲတဲ့စကားဆိုတာလည်းမရှိဘူး။မလုံရဲတာဆိုတာလည်းမရှိဘူး။အကုန်လုံးပြောရဲတယ်အကုန်လုံးလုံရဲတယ်။နော်။အရှက်ဆိုတာလည်းလုံးဝမရှိတော့ဘူး။အဲ့လိုဆိုလို့အဲ့ဒါကိုပြောတာဘီမသေနောဘလဝပမတ္တိ သူကအင်အားကောင်းလာတဲ့အခါမှာလူစိတ်ကိုလွှမ်းမိုးထားပြီးတော့ဘာမှမပြောရတာမရှိဘူးမလုပ်ရတာမရှိဘူးဆိုဖြစ်လာတယ်ဒေါသရဲ့သဘောတရားကနော်ကောရောမဟာရာဇနမိအပုအပုစထာအဲ့ဒီယင်တဲ့ဒေါသကိုဘယ်တော့မှအပြင်ကိုထုတ်ပြမှာမဟုတ်ဘူးလို့ဆိုလို့သူယင်ထဲမှာပဲငြိမ်းအောင်လုပ်မယ် အပြင်ကိုထွက်စေမှာမဟုတ်ဘူးလွတ်ပေးမှာမဟုတ်ဘူးလို့ပြောကိုရောသားကိုအပြင်ထွက်လွတ်ပေးလို့ရှိရင်လူသိသွားတယ်လေနော်စိတ်ဆိုးတာလူသိသွားအပြင်ထုတ်ပြရင်စိတ်ဆိုးတာလူသိတယ်အဲ့ဒီလူသိတောင်မခံဘူးလို့ဆိုလို့ဒေါသဆိုတာသူကအစင်းစင်တက်လာပထမဆုံးဒေါသဖြစ်လာပြီဆိုရင်မျက်နှာကြော တင်းသွားတယ်မျက်နှာကြောတင်းသွားတယ်ဒါပထမ အဲ့ဒီအချိန်လေးမှာမထိန်နိုင်လို့ရှိရင်ပါဇက်ကလှုပ်လှုပ်လှုပ်လှုပ်ဖြစ်လာအမထိန်နိုင်မှုဆိုရင်ဆဲဖို့ပြင်လာကျန်တဲ့စကားပြောဖို့ဖြစ်လာတယ်အဲ့ဒီမှာမထိန်လိုက်ဘူးဆိုလို့ရှိရင်ရှိုက်ဖို့နှက်ဖို့ဖြစ်လာတယ်အဲ့ဒါကိုမထိန်နိုင်ဘူးဆိုရင်လက်နဲ့ကင်မဲ့အဆင့်ရောက်လာနောက်ဆုံးသူများ မလုပ်ရဘူးဆိုရင် ကိုယ့်ကိုယ်တတ်သေးတယ်ဒေါသကအဆင့်လိုက်အဆင့်လိုက်ပေါက်ကွဲလာတယ်ဆိုတဲ့သဘောတရားကိုပြော နော်ဆင်းလိုက်ဆင်းလိုက်ပေါက်ကွဲလာတယ်ပထမအဲ့ဒီမြေမျက်နှာကြောတင်းသွားတာကနေစလိုက်တာ မထိန်ဘူးဆိုလို့ရှိရင်အဲ့ဒေါသဟာဆေးရည်ချင်းကနေပြီးစတင်ကြမ်းတမ်းလာပြီးတော့လက်ပါလာတဲ့ဒုတ်ပါလာတဲ့လက်နဲ့တွေပါလာတဲ့အဲ့လိုဖြစ်လာတယ်အဲ့ဒါကိုဆိုလိုတယ်ကောတော်မဟာရာဇနမိအမုစတာ အဲ့ဒါလို့အပြစ်ကြီးလာတဲ့ဒေါသတရားကိုသူကထိမ့်ချုပ်မယ်ဘယ်တော့မှအပြင်ကိုမထွက်စေရဘူးဆိုပြီးတော့ဒီအမျက်ဒေါသရဲ့အပြစ်ကိုရှင်းရှင်းလေးပြောတာကထသမေမထမနတမေပါဝကောနာမဆာယတိရှင်းတော့ကမိကဘယ်အနေရလဲလို့ဆိုတော့တစ်သားနှစ်ချောင်းကိုပွက်ရတယ် မာဘေးဆိုတဲ့တစ်သားနှစ်ချောင်းခြောက်နေတဲ့တစ်သားနှစ်ချောင်းကိုနာနာဖိပွတ်တဲ့အခါပူးလာတယ်ပူးလာပြီးတော့မိတောက်လာတယ်နော်တစ်သားနှစ်ချောင်းတောမီလောင်နေဆိုတာအဲ့တစ်ပင်တွေကတပင်နဲ့တပင်လေတိုက်တဲ့အခါပွတ်တာပွတ်တဲ့အခါမှာအဲ့ဒီပူးလာပြီးတော့မိလောက်တာဘယ်သူမှသွားရှို့တာမဟုတ်ဘူးဟုတ်တော့နဲ့ကြည်တွေထဲမှာတောမီလောင်နေဆိုတာကဘာမှာအခုလူတွေသိနေကြတာပဲအမှန်တမ်းထိန်းချုပ်ရခက်တယ်နော် အဲလူပြည်မှာဒီမျိုးရင်းရွာတဲ့မီးလောင်တဲ့အခါကျတော့ရှို့မီးလည်းရှိကောင်းရှိနိုင်တယ်ရှို့တဲ့လူမရှိရင်ဝါရရှော့ပေါ့ခနေခေကတော့ဖာလို့မီးလောင်တာဝါရရှော့ဖြစ်လို့နော်အဲဝါရရှော့ဖြစ်ရင်လည်းဝါရကိုလောင်သွားမှာပဲတက်သားနှစ်ချောင်းပုတ်လို့မီးဖြစ်လာလို့ရှင်လည်းအဲ့ဒီပုတ်လို့မီးထွက်လာလို့ရှင်အဲ့ဒီမီးကအဲ့တက်သားနှစ်ချောင်းကိုပြန်လောင်ပစ်တာပဲ ရှေးခေတ်ကမီးရဖို့အတွက်အခုလိုရမ်းနေပါလိမ့်မရှိသည့်အတွက်ကြောင့်တက်သားနှစ်ချောင်းကိုပွက်ရတယ်တောထဲမှာသဘာဝသစ်ပင်တွေကတစ်ခုနဲ့တစ်ခုအကိုင်းတွေရှက်ပြီးတော့နေတယ်လေအားတိုက်တဲ့အခါမှာလူပွတ်နေသလိုပဲတစ်ကိုင်းနှစ်ခုကကပ်ပြီးတော့ချီချီချီချီနဲ့ပွတ်နေတဲ့အခါတခုတ်ပင်ကမီးတချီချီဆိုတာခဏနေတော့မီးတော့မီးတော့ပြီးတော်လုံးလောင်သွားတာပဲ အဲ့လိုပဲလူတွေရဲ့ယင်ထဲမှာဖြစ်လာတဲ့ဒေါသတရားဟာတဲ့ကိုယ့်ယင်ထဲမှာဖြစ်ရင်ကိုယ့်အရင်ပြန်လောက်မှာပဲဒါဒေါသရဲ့အဖြစ်ကိုပြောပြနော်ကထသမိမထမနသမိတက်သားနှချောင်းကိုပုတ်လိုက်လို့ရှင်ပါဝကောနာမဆာယတိမီးဆိုတာဖြစ်လာတယ်တဲ့တမေဝကထံတဟတိယတမသောဇာယတိခိနိအဲ့ဒီဖြစ်ပေါ်လာတဲ့မိဟာတဲ့ သူဖြစ်တဲ့သူဖြစ်ရာထင်းချောင်းကိုပဲပြန်ပြီးတော့လောင်ပြစ်တယ်ကိုကိုကိုဖြည့်စည်းတာတွေကြတော့ခုခေတ်ပါသုံးလို့ဆိုရင်ပစိယိုးလို့သုံးရတယ်အဲ့ဒီသဘောပဲမီးကလည်းပဲတစ်သားကဖြစ်လာတဲ့မီးဒီတစ်သားကိုပဲပြန်လောင်တာဖာနဲ့ဥပမာတူလို့ဆိုရင် တန်ကိုတန်ကြီးတက်လို့ရှင်တန်ကြီးကတန်ကိုပြန်စားတယ်နော်တန်ကြီးသည်တန်ကိုအမိပြုတ်ပြီးတော့တန်ချေးဆိုတာဖြစ်တယ်အဲ့ဒီတန်ချေးသည်တန်ကိုပဲပြန်စားဖြစ်တယ်အဲ့ဒါလိုပဲမီးကလည်းပဲသူထင်းကိုဆွဲပြီးလောင်းရင်အဲ့ဒီထင်းကိုပဲဖျက်ဆီးပစ်တယ်ထို့တူပဲလူရဲ့တဏ္ဍမှာဒေါသဖြစ်လို့ရှင်အဲ့ဒီဒေါသသည်လူကိုပဲပြန်လောင်းပစ်တယ်လို့ သူဆိုလို့တယ်ဒါဒေါသရဲ့အပြစ်တွေကိုသူကပြောပြတာနော်ယတမသောဆာယဒိခိနိဧဝံမန္တတပောတတဘာလတအဝိဇ္ဇနာတော်စဉ်းစားဉာဏ်ကင်းမဲ့တဲ့ပုဂ္ဂိုလ်တွေဟာတဲ့ဒေါသဖြစ်လာပြီဆိုလို့ရှိရင်လူတွေကတာရမ္ဘဆိုတာမင်းကဆဲရင်ငါရိုက်မယ်နော်မင်းကတုံးနဲ့ရိုက်ရင်ငါဓာတ်နဲ့ခုတ်မယ် မင်းကဓာတ်နဲ့ခိုးရင်ငါတဏှာနဲ့ပြစ်မယ်ဆိုရင်အဲ့ဒါတာရမလို့ခေါ်တယ်တာရမဆိုရင်မင်းကတစ်ချက်ခောက်ရင်ငါနှစ်ချက်မင်းကတခွန်းပြောရင်ငါဆယ်ခွန်းပြောမယ်ဆိုတယ်အဲ့ဒီလိုပိုးပို့ပြီးတော့လှုပ်လာတာကိုတာရမ္ပလို့ခေါ်တယ်။ဘာမှလို့ပြန်တဲ့အခါမှာချုပ်ချယ်ခြင်းလို့ပြန်ကြတာ။အမှန်ကတော့တာရမဆိုတာနှစ်ဆတဲ့ပြုလုပ်ခြင်းလို့ဆိုလို့တယ်ပေါ့နော် ဒေါသဖြစ်လာတဲ့လူကနှစတဲ့ပြုတ်လို့လာသူကဒုံနဲ့ရရင်ကိုကဓာတ်နဲ့ပြန်ခုံးမယ်ဆွဲတာမျိုးတော့အဲ့ဒီတာရမဒေါသဖြစ်လာလို့ရှင်အဲ့ဒီတာရမဖြစ်လာတဲ့ဒေါသဟာကိုယ့်ကိုယ်ကိုပဲပြန်ပြီးတော့လောင်းနေတဲ့အေကိဝတိနာကထသမိန်ကောရောယတပဝတတိနိဟတိတတယသောကာလပခေဝသန္တိမဟာ မြက်တော်ကိုလောင်တဲ့မီးဟာမြက်တော်ကိုဖျက်ဆီးသွားတယ်ထို့တူပဲကိုယ့်ရဲ့ယင်ထဲမှာအမျက်ဒေါသဖြစ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအမျက်ဒေါသရဲ့အစွမ်းကြောင့်သူ့ရဲ့ခုံသိက္ခာတွေဟာကျဆင်းသွားပြီးတော့လာစုပ်ပက္ခမှာလဟာအယောင်ကင်းမဲ့သွားသလိုပဲဟုတ်ပြီလာစုပ်ပက္ခဆိုတာတဖြည်းဖြည်းရော့ရော့ရော့သွားပြီးနောက်ဆုံးလကွဲသွားတယ်လေ လာကွယ်သွားတယ်ဆိုတာအလင်းရောင်တွေလုံးဝပျောက်သွားပြီးတော့ဖြစ်သွားတယ်လို့ပဲလူမှာဂုံသိက္ခာတွေကဒေါသထွက်ရင်ကနေပြီးအဲ့ဒေါသရဲ့အစွမ်းကြောင့်ဂုံသိက္ခာတွေကလုံးဝပျောက်ကွယ်သွားတယ်သူဆိုလိုတယ်ပေါ့နော်ဂုံသိက္ခာတွေပျောက်ကွယ်သွားနိုင်တယ်အနေတော်ဓုမကေတုဝကောရောယတုပတမတိလောကမှာမီးဆိုတာလောင်စာသိမ့်လိုက်ရင်မရှိတော့ ငြိမ့်သွားတာပဲလောင်စာရှိနေသည်များတော့လောင်နေမှာပဲလောင်စာမရှိတော့ဘူးဆိုလို့ရှင်ပြီးဟာမလောင်တော့အခိုးငွေဖြစ်ပြီးတော့ပျောက်သွားအဲ့ဒါကြောင့်မလို့ကိုယ့်ရင်ထဲမှာဖြစ်လာတဲ့ဒေါသဆိုတဲ့မိကိုညှိမ့်သက်လိုက်မယ်ဆိုလို့ရှိရင်ညှိမ့်သက်လိုက်နိုင်တဲ့ပုဂ္ဂိုလ်ဟာလာဇံဘက်ခါမှာထွက်လာတဲ့လလိုပဲတနေ့တဲ့တနေ့ပို့ပြီးတော့တောက်ပြတောက်ပေါင်လာတယ်တနေ့တဲ့တနေ့ပို့ပြီးတော့တောက်ပလာတယ်နော် လာပြီနေ့ရောက်သည့်ထဲအောင်ထိမ့်ထိမ့်လင်းတဲ့ခုံတရင်နေနဲ့ဖြစ်ပေါ်လာတယ်လို့ပဲအဲ့ဒီပုဂ္ဂိုလ်ရဲ့ခုံသိခုံတရင်ဟာဒီလာဇံဘက်ကမှ လာဟာတနေ့ပြီးတနေ့အယောင်နေတိုးလာတယ်လို့ရဲ့ခုသူ့ရဲ့ခုံသိခါတွေကတိုးလာနိုင်တယ်လို့ဒါဘောဓိကုမာရယသိကနေပြီးတော့ဘီရင်ကြီးကိုတရားဟောလိုက်တာအဲ့ဒီတရားကိုကြားနာရတဲ့အခါမှာဘီရင်ကြီးကစိတ်နှလုံးအေးချမ်းသွားပြီးတော့ သူ့နောက်မှာပါတဲ့အမတ်တစ်ခုကိုအမိတ်အမတ်တယောက်ကိုအမိတ်ပေးလိုက်တယ်ငါတို့နန်းတော်မှာချုပ်နှောင်ထားတဲ့ရှစ်သေးမကိုပြန်ခေါ်လိုက်ပြန်ခေါ်သွားခေါ်လိုက်ခေါ်ပြီးတော့ပြန်ပြီးတော့လွတ်ပေးလိုက်တယ်ပေါ့နော်အရှင်ဘုရားရဲ့ဒေါသရှင်တွေကဒေါသကိုထိမ့်ချုပ်တာကိုသိရသည့်အတွက်ကြောင့်အရှင်ဘုရားရောယသိမရောဒီမှာ ဥယျာဉ်ထဲမှာအေးချမ်းချမ်းနေပါသူတာဝန်ယူပြီးတော့အလုံးကိုဆောင်းလျှောက်ပေးပါမယ်လို့ဘုရင်ကြီးကကတော့ဝန်ချတောင်းပန်ပြီးယသိကိုရှ िख ိုးပြီးနန်းတော်ပြန်သွားတယ်အဲ့တော့ဒီဘောဓိရာဇဘောဓိကုမာရယသိနဲ့ယသိမလေးတို့ဟာရှာသက်ပံအဲ့ဒီဥယျာဉ်ထဲမှာပဲဘုရင်ကြီးရဲ့ဆောင်းလျှောက်မှု ခံပြီးတော့ချမ်းချမ်းသာသာနေကြနောက်ကြတော့ ရသေးမလေးကသုတိမဏိကွယ်လွန်သွားတဲ့အခါကျတော့ရသေးကြီးကဟိမန္တတောင်ကိုပြန်သွားပြီသူတူးတဲ့နေတဲ့အခါမှာတပ္ပထကျင့်စဉ်ကိုကျင့်လို့သံပိညင်နေရပြမစုတရား၄ပါးကိုပွားများအထုတ်ပြီးသူဟာပြမပြေရောက်သွားတယ်ဒီနေရာမှာယသိမလေးတည်သွားတော့ဘယ်ရောက်တယ်ဆိုတာမပါတော့ဘူးเนาะ ရသေးမကတော့အဲ့ဒီဥယျာဉ်ထဲမှာပဲကွယ်လွန်နေဆာရောက်သွားတယ်ရသေးမကွယ်လွန်ပြီးတဲ့အခါမှာရသေးကြီးကဟိမန္တာပြန်သွားတယ်အဲ့ဒီကြတော့ပြန်သွားပြီးသူတယောက်တည်းလွတ်လပ်လပ်နေပြီးတရားထုတ်တဲ့အခါမှာစံပင်ကြီးနေပြန်ရတယ်ဒီဇလန်းကိုသင်္ကန်းစာပေးတာတော့အမြဲဒေါသကိုထိမ့်ချုပ်နီးဘယ်လိုထိမ့်ချုပ်ရမလဲအမြဲဒေါသပေါ်ဘယ်လိုရှုမြင်ရမလဲထိမ့်ချုပ်တယ်ဆိုတာ အမြဲဒေါသရဲ့အပြစ်ကိုဆင်ញင်သုံးသတ်တာဟာထိန်းချုပ်ခြင်းပဲပေါ့။သွားပြီးရင်မထဲရင်ထဲမှာဖြစ်နေတဲ့ဒေါသကြီးကိုဒီတိုင်းထိန်းချုပ်တာမဟုတ်ဘူး။ဒီဒေါသရဲ့အပြစ်တွေကိုဆင်ញင်လိုက်တာဟာထိန်းချုပ်တာပဲ။မကောင်းမှုလို့သိလိုက်ရင် तू ကထိန်းချုပ်ပြီးသားဖြစ်သွားတယ်။ကောင်းတယ်လို့သိရင်ဆက်လုပ်မှာပဲလေ။အဲ့တော့ဘယ်အရာပဲဖြစ်ဖြစ်အဲငါဒေါသထွက်တာမကောင်းဘူး။ ဒီဒေါသအပင်ငရဲကြစေနိုင်တယ်ငါဘဝပျက်စီးစေနိုင်တယ်ဆိုတော့ဒီအတွေးတွေကဒါထိမ့်ချုပ်တဲ့အတွေးလို့ခေါ်တယ်ခိုလိုကြီးတွေးเสียမဟုတ်ဘူးသို့မဟုတ်မေတ္တာဘာဝနာနဲ့ထိမ့်ချုပ်မယ်သိခံခြင်းဆိုတဲ့ခန္တီတရားနဲ့ထိမ့်ချုပ်မယ်ဒီအကြောင်းအရာဒေါသထွက်เสียအကြောင်းအရာကိုမေ့ထားပြီးတော့ထိမ့်ချုပ်မယ်ထိမ့်ချုပ်ပုံထိမ့်ချုပ်နည်းတွေမျိုးမျိုးရှိတဲ့ထင်မယ်မေတ္တာနဲ့ထိမ့်ချုပ်တယ် အတွေးနဲ့ထိန်းချုပ်တယ်မှန်ကန်တဲ့တွေးတောဆင်ခြင်မှုတွေနဲ့ထိန်းချုပ်တယ်အဲ့တော့ငါဒါမထိန်းလို့ရှိရင်ငါဟာငါဘဝပျက်စီးလိမ့်မယ်သိရင်ငရဲရောက်လိမ့်မယ်စသဖြင့်ဒါလည်းထိန်းချုပ်တာအဲ့ဒါလို့အတွေးနဲ့ထိန်းချုပ်သလိုလူတိုင်းလူတိုင်းဟာကိုယ့်ရင်ထဲမှာအမျက်ဒေါသမဖြစ်ဘူးဆိုတာမရှိဘူးအကြောင်းအရာတွေကဖြစ်လာနိုင်တယ်ဖြစ်လာလို့ရှိရင်အခုလို့တွေးပြီးတော့ထိန်းချုပ်ရမှာဖြစ်တယ်ဆိုတာကို သင်္ကန်းစာပေးလို့ရင်းဖြစ်ပါတယ်ဒီတရားကိုခေါ်လိုက်တဲ့ဒီသင်္ကန်းစာကိုအဓိကအကြောင်းပြုပြီးခေါ်တဲ့ဒေါသချိတတ်တဲ့ယဟန်ဟာအနာဂံအဆင့်ကိုရောက်ရှိသွားပါတယ်တဲ့အဲ့ဒီတော့ကရှသိမလေးကတခြားသူ မဟုတ်ဘူးတဲ့ရှာဟုလာမဲ့တော်ရသောတရာရဲ့ဘဝတစ်ခုသာလင်းဖြစ်တယ်ဗာရဏသီဘုရင်ကတော့တခြားသူမဟုတ်ဘူးတဲ့ ရှင်အနန္ဒာရဲ့အတိတ်ဘဝတစ်ခုပဲဖြစ်တယ်အဲ့ဒီဗောဓိကုမာရရသေးဆိုတာတခြားသူမဟုတ်ဘူးငါရဲ့အတိတ်ဘဝပဲဖြစ်တယ်လို့မြတ်စွာဘုရားကဇက်ကိုပြန်ပေါင်းပြီးတော့ဒီဇလန်းကို ထုတ်ဖို့ဟောကြားတာဖြစ်ပါတယ်တရားချက်ကင် သူတော်စင်ပြိဿပေါင်းတို့ဒီဇလန်းရဲ့အဓိကသင်္ကန်းစာပေးတာတော့အမျက်ဒေါသကိုဘယ်လိုထိန်းချုပ်ရမလဲဆိုတာကိုသင်္ကန်းစာပေးခြင်းဖြစ်လို့ အကြောင်းတစ်ခုခုကြောင့်ကိုယ့်ရင်ထဲမှာဒေါသဖြစ်လာလို့ရှင်ဒီအချက်လက်တွေကိုမှတ်သားတွေးတော့ပြီးကိုယ့်ရင်ထဲကဒေါသကိုထိန်းချုပ်အောင်ကြိုးထိန်းချုပ်နိုင်အောင်ကြိုးစားအထောက်ကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီတတိထား၍ကြိုးစားအထောက်နိုင်ကြပါစေကုန်တည်းသာ